ယောမဩဝါဒစာအခန်းကြီး1အငယ်1မှ9လူဇာတိအားဖြင့်ဒါဝိအမျိုးဖြစ်တော်မူထသောတေခြင်းမှထမြောက်တော်မူ၍တန်ရှင်သောဝိညာဉ်အားဖြင့်တကိုးနှင့်တကွဘုရားသခင်ဤသားတော်ထင်ရှားဖြစ်တော်မူသောငါတို့သခင်ယေရှုခရစ်သည်ဟူသောမိမိသားတော်ကိုအကြောင်းပြု၍ဘုရားသခင်သည် ရှေးက မိမိပရောဖက်များအားဖြင့်တန်ရှင်းသောကျမ်းစာ၌ဂတိထားတော်မူသောဧဝံဂေလိတရားကိုခေါ်စေခြင်းဟာရွေးချယ်ခွဲထား၍တမန်တော်အရာ၌ခံထားသောယေရှုခရစ်၏ကျွန်ငါပေါလုသည်ဖျားသခင်ချစ်တော်မူ၍တန်ရှင်းသူအရာ၌ခံထားသောယောမမြို့သူမြို့သားအပေါင်းတို့ကို ကြားလိုက်ပါ၏ သခင်ယေရှုခရစ်နှင့်ငါတို့အဖဒီဟုသောဘုရားသခင်ထံတော်ကကျေးဇူးတော်နှင့်ညီသက်ခြင်းသည်တင်တို့၌ရှိပါစေသောသခင်ယေရှုခရစ်၏နာမတော်ကို အမိပြု၍လူမျိုးအပေါင်းတို့သည်ယုံကြည်နားထောင်စေခြင်းငှာထိုသခင်ထံ၌ကျေးဇူးတော်နှင့်တမန်တော်ရာကိုငါတို့သည်ခံရကြပြီ ထိုသခင်ခေါ်ထားတော်မူသော င်တို့သည်လည်းထိုလူမျိုးတို့၌အပါအဝင်ဖြစ်ကြ၏။8သင်တို့၏ယုံကြည်ခြင်းအရာသည် မြေတပြင်လုံး၌အနှံ့အပြားကျော်စောသည်ဖြစ်၍၊သင်တို့အကြောင်းကြောင့်ယေရှုခရစ်အားဖြင့်ငါ၏ဘုရားသခင်ကျေးဇူးတော်ကိုရှေ့ဦးစွာငါချီးမွမ်း၏။9ငါသည်သင်တို့ကို မခြားမလပ်အောက်မေ့၍အစဉ်မပြတ် ဆုတောင်းပတနာပြုသည်ဟုသားတော်ဤဧဝံဂေလိတရားကိုဟောလျက်အမှုတော်ကိုစိတ်ဝိညာဉ်နှင့်တကွငါဆောင်ရွက်၍ငါကိုးကွယ်သောဘုရားသခင်သည်ငါဤတတ်တေခံဖြစ်တော်မူ၏မကြာမမြင့်မီဘုရားသခင်အလိုတော်အားဖြင့်အစင်တင့်၍တင်တို့ရှိရာသို့ငါလာရသောအခွင့်တစုံတစ်ခုရှိပါမည်အကြောင်းဆုတောင်းပတနာပြု၏တင်တို့သည် မြဲမြံခိုင်ခံ့မည်အကြောင်းငါသည်တင်တို့၌ဝိညာဉ်စုကျေးစုတစုံတစ်ခုကို အပ်ပေးခြင်းငှာတင်တို့ကို အလွန်တွေ့မြင်ခြင်းပါ၏ထိုတို့ဆိုသောငါနှင့်တင်တို့သည်ယုံကြည်သောအဖျင်အချင်းချင်း အာရတက်တာခြင်းတို့ရောက်ကြမည်အကြောင်းကိုဆိုလိုသည်အငယ်73မှ79ဤကိုယ်တို့ငါသည်အခြားသောတပါးမျိုးသားတို့တွင် အကျိုးကိုရသကဲ့သို့ သင်တို့တွင်လည်းအကျိုးတစ်စုံတစ်ခုကိုရခြင်းငှာသင်တို့ရှိရာသို့တော်မည်ဟု အဖန်ဖန်အကြံရှိကြောင်းကိုသင်တို့မသိဘဲနေစေခြင်းငှာငါအလိုမရှိ ထိုတို့အကြံရှိတော်လေယခုတိုင်အောင် မြစ်တာသော အကြောင်းရှိ၏ဟေလတလူဖြစ်စေ လူရိုင်းဖြစ်စေပညာရှိဖြစ်စေပညာမဲ့ဖြစ်စေလူအမျိုးမျိုးတို့၏ကျွေးသည်ငါ၌တင်လျက်ရှိ၏ သို့ဖြစ်လျှင်ငါတတ်နိုင်သမျှအတိုင်းယောမမြို့သားဖြစ်သောတင်တို့အားအေဝံဂလိတရားကိုဟောခြင်းငှာစေတနာစိတ်ရှိ၏ငါသည်ခရစ်တော်၏အေဝံဂလိတရားကြောင့်ရှက်ကြောက်ခြင်းမရှိ အကြောင်းမူကားထိုတရားသည် ရှေးဥစွာ၌ယူဒလူနောက်၌ဟေလတလူယုံကြည်သမျှသော သူအပေါင်းတို့ကိုကယ်တင်စေသောဘုရားသခင်၏တကူတော်ဖြစ်၏အဘယ်သို့ ဖြစ်သည်ဟုမူကားဖြောင့်မတ်သောသူသည်ယုံကြည်ခြင်းအားဖြင့်အသက်ရှင်လိမ့်မည်ဟုကျမ်းစာလာသည်နှင့်အညီယုံကြည်ခြင်း၌တည်သောဘုရားသခင်၏ဖြောင့်မတ်ခြင်းတရားသည်ယုံကြည်ခြင်းအဖို့လို့ငါအေဝံဂလိတရားအဖြစ်ထင်ရှားလျက်ရှိ၏အငယ်၁၈မှ23တမန်တရားကိုအာဓမဖြင့်စီတာနှိမ့်ဆက်သော သူတို့ပြုတတ်သောဘုရားမဲ့နေခြင်းအမှုတရားကိုလွန်ကျူးခြင်းအမှုအမျိုးမျိုးတို့တစ်ဖက်၌ဘုရားသခင်၏အမျက်တော်သည် ကောင်းကင်မှထင်ရှားလျက်ရှိ၏ဘယ်ကြောင့်ဤဟုမူကားတိအပ်သောဘုရားသခင်အကြောင်းအရာတို့သည် သူတို့တွင် ထင်ရှားလျက်ရှိ၏ဘုရားသခင်သည် သူတို့အားပြတော်မူပြီးအဘယ်သို့နည်းဟုမူကားဖန်ဆင်းတော်မူသောအရာများကို ထောက်ရှုသဖြင့်သာဝရတကူတော်နှင့် ထာဝရအဖြစ်တော်ဒီဟုသောမျက်မြင်မရသောဘုရားသခင်ဤအရာတို့သည် ကဘာတီရီကာလမှစ၍ထင်ရှားလျက်ရှိကြ၏ထိုကြောင့်သူတို့သည် ကိုအပြစ်ကို မဖုံးနိုင်ရအကြောင်းမူကားထိုသူတို့သည်ဘုရားသခင်ကိုတိလျက်ပင်ဘုရားသခင်ကို ချီးမွမ်းတင့်သည့်အတိုင်းမချီးမွမ်းဂျေဇုတော်ကိုလည်းမတိမမှန်အချီးနီးတွေးဆခြင်း တတိမရှိသောစိတ်နှလုံးမိုက်မဲခြင်းတို့ရောက်ကြ၏ပညာရှိအောင်ဆောင်လျက်နှင့်လူမိုက်အရာ၌တည်ကြသည်ဖြစ်၍မဖောက်ပြန်မပျက်စီးနိုင်သောဘုရားသခင်၏ဂုဏ်တော်ကိုပယ်လျက်ဖောက်ပြန်ပျက်စီးတတ်သော လူ၏ယုတ်တုသားငှက်အဆရှိသောတွားတတ်သောတရိษံဤယုတ်တုတို့ကိုဖျားသခင်အရာ၌ချီးမြှောက်ကြ၏အငယ်24မှ32 ထိုကြောင့်သူတို့သည်မိမိတို့ကိုယ်ကာယ၏အသရေကိုအချင်းချင်း ရှုတ်ချမည်အကြောင်း၊ဘုရားသခင်သည် သူတို့ကို သူတို့၏ကိလေသာစိတ်ညစ်ညူးခြင်းလက်သို့အပ်လိုက်တော်မူ၏။သူတို့သည်မှန်သောဘုရားသခင့်အရာ၌အမှားကိုထားလျက်၊ဖန်ဆင်းတတ်သောသခင်ကိုပယ်၍ဖန်ဆင်းအပ်သောအရာကိုဝတ်ပြုကိုးကွယ်သောသူဖြစ်ကြ၏။ထိုသခင်သည်ထာဝရမင်္ဂလာရှိတော်မူ၏။ အာမင်။ထိုသို့ပြုကြသောကြောင့်၊ဘုရားသခင်သည် သူတို့ကို ရှက်ကြောက်ဘွယ်သောကိလေသာလက်သို့အပ်လိုက်တော်မူ၏။အဘယ်သို့နည်းဟူမူကား၊မိန်းမတို့သည်ပကတိထုံးစံကိုစွန့်၍ပကတိနှင့်ဆန့်ကျင်ဘက်ထုံးစံကိုလိုက်ကြ၏။ထိုအတူယောက်ျားတို့သည်လည်းမိန်းမနှင့်ဆက်ဆံခြင်းပကတိထုံးစံကိုစွန့်၍အချင်းချင်းကိလေသာစိတ်ပူလောင်သဖြင့် ရှက်ကြောက်ဖွယ်သော အမှုကိုယောက်ျားချင်းပြုလျက်၊မိမိတို့မှားယွင်းခြင်းနှင့်အလျောက်မိမိတို့အပြစ်ဒဏ်ကိုခံရကြ၏။ထိုသူတို့သည်ဘုရားသခင်ကိုမသိမမှတ်လိုသည်ဖြစ်၍၊မလျောက်ပတ်သောအမှုကို ပြုစေမည်အကြောင်း၊ဘုရားသခင်သည် သူတို့ကို မောဟလက်သို့အပ်လိုက်တော်မူသည်နှင့်အညီ၊သူတို့သည် အလုံးစုံသောအဓမ္မကျင့်ခြင်း၊မတရားသော မေထုန်ကို ပြုခြင်း၊ဆိုးညစ်ခြင်း၊ လောဘလွန်ကျူးခြင်းမနာလိုခြင်းညူဆူခြင်းလူအသက်ကိုတတ်ခြင်းရန်တွေ့ခြင်းလှည့်ပြားခြင်းသူတစ်ပါးကိုမြင်ပြင်းခြင်းတို့နှင့်ပြည့်စုံသောသူ ချောစားသောသူဆဲရည်သောသူဘုရားသခင်ကိုမုန်းသောသူကြမ်းတမ်းသောသူ မာနထောင်လွှားသောသူဝါကြွားသောသူ မတက်ကောင်းသောအတက်ကိုစီရင်သောသူမိဘစကားကို နားမထောင်သောသူတတိမရှိသောသူ သစ္စာပြတ်သောသူမိဘသားမယားစသည်တို့ကို မချစ်သောသူရန်ညှိုးထားသောသူတနာခြင်းဂုဏစိတ်မရှိသောသူ ဖြစ်ကြ၏ထိုတို့ကျင့်သောသူတို့သည်တေပြစ်ကိုခံတိုက်သည်ဟုဘုရားသခင်စီရင်တော်မူကြောင်းကို ထိုသူတို့သည်သိလျက်ပင်ကိုယ်တိုင်ကျင့်သည်သာမကထိုတို့ကျင့်သောသူတို့၌အာရဝမ်းမြောက်ကြ၏